ပုပ္ပါဒတံတိနမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တမြတ်စွာဘုရားသည်လူနတ်မြမတတ္တဝါတို့အကျိုးရှိရန်ဟောကြားတော်မူအပ်သောဒီလောကီလောကုတ္တရာတရားတော်သည်ဉာဏ်မျက်စိဖြင့်အလုံးမြင်နိုင်ကြ၏ထိုလောကီလောကုတ္တရာတရားတော်တို့တွင်ယခုပြဆုံးလက်တံသောဘုရားသတိတို့၏ဂုဏ်ကျေးဇူးတရားတော်သည်လောက၌အထူးသဖြင့်မွန်မြတ်သော ရင်သက်ချမ်းသာခြင်းကိုသိတတ်၏ခတ်သိမ့်သောသီးပင်ကိုသိတတ်၏ကိုယ်တွင်ကိုယ်ပ၌ကြာရောက်ဖြစ်ပွားသောဘေးရန်ခတ်သိမ့်ကိုငြိမ့်ပြီးငြိမ့်အေးစေတတ်၏ရေပုဂ္ဂလူလေးကိုတမ်းမြတ်တတ်၏ဥပ္ပစေတကကံကြောင့်သေးခြင်းမရောက်မီသေလွန်ခြင်းကိုငြင်းအေးစေတတ်၏စိတ်ဤသိုးရင်ကြောင့်ကြခြင်းကိုဤတင်နာခြင်းကိုပယ်ဆောက်တတ်၏သူတစ်ပါးတို့တကုအာမဇက်ကိုပျက်စီးတတ်၏ မင်းဤရန်သူကိုအခုတည်းဖြင့်အောင်နိုင်ခြင်းကိုတိုးပွားစေတတ်၏အလိုမကြည့်အပ်သောဘေးရန်ခတ်သိမ်းကိုတောက်တတ်၏ငြိမ်သက်ချမ်းသာစေတတ်၏ဤသို့သဘောရှိသောဘုရားသခင်တို့ဂုဏ်ကျေးဇူးတရားကိုပုံမှန်တိုင်းခေါ်ကြမြတ်စွာဘုရားကရဏသုံးပါးဤဂုဏ်ကျေးဇူးတော်ကိုယုံကြည်သောအရှင်သူသည်အရှင်အယတိတ၌ကရဏသုံးပါးအပေါင်းဤမြတ်သောဂုဏ်ကျေးဇူးတော်တို့ကိုဖွင့်ဆိုချီးကျူး၏ ပုဂ္ဂိုလ်အားကိုအယတ္တိတ၌ကိုယ်စိတ်နှပြချမ်းသာခြင်းအနာယောဂခြင်းဖြင့်အကျိုးစီးပွားတို့သည်အခါခတ်သိမ့်ဖြစ်ပေါ်လာကြ၏ုဒုဒ္ဓသောအယံဓမ္မောလောကတံဒိနာဒိတိတောမဟာတံတိကရောလောကိသဗ္ဗတံပတ္တိဒါယကော သဗ္ဗုပ္ပါဒုပသမနောဘူတယက္ခနိဝရဏောအာကာလမိစုသမနောဒုက္ခရောဂနိဝရဏောပရသက်ကပမဒနောဝိညောဝိဒယဝဒနောသဗ္ဗနိဋ္ဌဟရောတံတောဓမ္မံဝေခာမိဘူတတောဝုထုတ္တယတယောယထသံဝနိတိဂုဏကမေယတတထဒုက္ခရောကြသုတိယောဟွန်တိသဗ္ဗရာ ကဟင်္ဂရောမဟာဝီရောတဗ္ဗလောကာနုတံပကောဒွန္တတံသာရဂမနောတဗ္ဗကာမတရောတရာတဗ္ဗပိဘူတဗ္ဗဝိတုတဗ္ဗဒေဝပရိသမောတဗ္ဗတဝပရိတိနောတရာသုတိံကရောဒုနောဝရလက္ခဏတံပံနောဒီဒင်ကရောမဟာမုနိဒုဒင်ကရောမဟာတိတိကုဝနာတိတိတံဟိတောဒေဝရူပောမဟာကာယောမဟာနာသောမဟာဘလော မဟာကာရုဏိကောတတမဟာတန်တေကရောတုနောမဟာမောဟဓမ္မဟံတွာယောနာသောတရဏိကရောဒီဝါဒီဝမနုဿာနံရောဂာနိသရိပင်ကရောယမပဗာပိရုတိတောမိကရောဒပရိမန္တလောမိကရောဒပက္ခဘိန္ဒုသောကရာတုတိံကရောတုနောအတိတိရတနုပိရောဒီပင်ကရောမဟာမုနိပဗာနှိဒာဝတိတသ ဌာနိဒွါရတယောဒနိဝုဒ္ဒကတသဟတာနိသတ္တဝါလောကီဝိနာယကောလောကာလောကကရောတထာကရာသုတိံကရောတိနောအထာတိတိဟတုတ်တိရောကွန်တင်ယောနာမနာယကောသဗ္ဗဓမ္မိဟိအတမောသဗ္ဗပါရမိတာဘမောဝတ္တတတသဟတာနိအာယုတတမဣတိနောဟောတိကုသောသဗ္ဗဗျာ တရာထုထိန်ကရောတုနောအထာတိတိရတနာနိဣသုဇတောသုတိန်ကရောမင်္ဂလောနာမအတံဒုသောနဝူတိသဟတာယုသောသဗ္ဗနာရံတိယောဒတသဟတာလောကဓာတုယောမရန္တာတတ္တသာတိတိဧတသုထိန်ကရောတုနောနဝူတိရတနုတိသောသုမနောနာမနာယကောသေတနာကလသင်္ကာသောနဝူတိသဟတာယုသော ဝိပိတောဗုဒ္ဓဂုဏေဟိသဗ္ဗတတ္တအတိတေသောသရောတုနောမဟာတံတေအာရောက်စင်တာဒုက္ခံတရာအတိတိရတနုဘိသောသတ္တိသဟတအာယုသောဝေဝတောနာမတံဘုသောသဗ္ဗလောကုတရောမုနိတတ္တပရိရိနိဗ္ဗတံပဗာမာလအနုတရာရန္တာယောဇနိနိသံကရာဒုက္ခေကရောတုနော သောပိတောနာမတံတုတော်ငယုတိတဟတာယုတော်တံတာရတာဂရေတတိဘဟုမောတိတိဒုက္ခတော်အခပညာတရတနာဣသုတတော်မဟာမုနိဩဘာတိတိဒိတာသဗ္ဗကရာတုထိန်ကရောတုနောအနောမဒတိတံဗုဒ္ဓောဒီသတိဒုရတေသမောအတ္တပါဏာတရတနောဩဘာတိနောတာဒီဝတိနိဗ္ဗာနပါပကောလောကေ ဝုတ္တတတသဟတာယိသရောတုနောမဟာတန်တေသုတိတာသမယံတရာဘဒုမောနာမသံဗုဒ္ဓောလောကစေသောနရာသရောအထပညာသရတနောအာရိသောဝါဟုရောတတိဝတ္တတတသဟတာနိအာယုတတမေတိနောသောတိဘုဒ္ဓောကာရုဏိသောသရာသုတေသရောတုနော အခါတိတိရတနုတိရောနာရတောတပ္ပကာမတောဣရံတရံဥဝရတေယောဒနံခရတိပပါနဝုတိဝတ္တသဟတာနိသတ္တဝါလောကီနာယကောမောစေတိဒုက္ခသောတတ္တိသောပိဒုတိမရောတိနောအထပန္နာတရတနောဘဒုမုတရောမဟာမိနိတတ္တပါကတိကာရံတိအရံတိဒွာရတယောဇနိ ဝတ္တတတသဟတာနိသတ္တဝါလောကိမတံတရောမောစီတိဗန္ဒနာတတ္တိသောတိပါဠိတိနောတရာအထာတိတိရတနာနိဥဒေကတောမဟာမုနိသူနေသောနမသံဘုရောနဝိတိသဟတာယုကောတတ္တပါကတိကာရံတိခရံတိယောဒနာတရာပါဠိတိနောတရာဘုဒ္ဓောဝိဟိဝိဝိဒေဟိတာ ပညာသာရတနုတိတော်သုဇာတော်နာမနာယကောဒီမဝန္တော်မဟာဝီရောမဟာဓမ္မဝီနောတနောနဝူတိဝတ္တသဟတာနိအာယုတတမဟေတိနော သောပိဘုဒ္ဓောကာရုဏိကောသရာသုတေသရောတိနောအတိတိရတနုဘေတော်ကိယတတ်စီမဟာမုနိနဝူတိဝတ္တသဟတာနိသတ္တဝါလောကေကနာယကော သောပိတဗ္ဗဂုဏိတိတော်သဗ္ဗလောကဒုက္ခပတော် သဗ္ဗဒေါသံဝိနာကိံတောသဗ္ဗံသုသိံတရောတုနောအတိတိရတနုပိရောအထာတတိနရာတဘောဝတ္တတတသဟတာနိလောကိအထာတိနာယကောတတပါကတိကာရံတိခရံတိယောဇနံတရာဝိရံတရံဒီဝရတေနာသောသုသိံတရောတုနောသဗ္ဗတတိသတံဘုသောအတိတိဟထမုကတောအတိရောတတိဒီဝိနာ သဒေဝသုရမာနုကိုဝတ္တတတသဟတာနိခတ်ဝါလောကိမဟာယတောသဗ္ဗကတိပမောစီတိဘယာရကတုမောဒရာဒိဋ္ဌာသောနာမတံဗုဒ္ဓောတတ္တိရတနာမုဂတောဣဘဝေသုတိဇနကောတတသဟတအာယုကောသန္တာရတာကရာလောကိသန္တာရိတဝါတတိဝတိနိဗ္ဗာပိတိတသောတထာ ရာကုတေကရောတုနောတတိရတနာမုတ်ပြီးတော့သိသောလောကေကနာယောအနုပမောအတတိသောအကုလောဥပမောတိနောဝတ္တတတသတ္တာမိအာယုတတမရိတိနောအာရောဇင်သမဟာဒုက္ခဟောတုနောတတ္တဒေသတာအတ္တပန္နာတရတနောခုသောလောကေကနာယောဓမ္မုနထံဝိဘောဓိတောနိဗ္ဗာန်တောတတိဝတိ ဝုတိဝတ္တတဟတာနိသတ္တဝါလောကိမဟာယတောဥဒ္ဒရံတောဘဟုတတ္တိသရာတုတိတောတုနောအတိတိရတနုဘေဒောဝိပတိလောကနာယကောပပနိဒာဝတိတတ္တသမန္တတတ္တယောဇနေသောပိဒေဝမနုဿာနံဗန္ဒနာပရိမောသယိအတိတိသဟတာယုသောနာသောသုတိံရောတုနော တတတိဟတမုတ်ပြီးတော့သိတိနာမေတနာယကောပပနိဒဝတိတတသမန္တယောနတတိသောပိအတုံရောတံဘုဒ္ဓတတတိတရတာယုကောကရောတုနောမဟာတံတေသုတိတာသမယန္တရာဝိတဂုနာမတံဘုဒ္ဓသီမရူပသမုဒ္ဓမောသတ္တိရတနာမုတ်ပြီးတော့သတ္တိတသဟတာယုကော ဗြဟ္မဒေဝမနုသေဟိနာဂာသုတအတိသေဟိဝါဘူဇီတောပိကရာနာသောကရာသုသိံသောတုနောကာလိတရတနုပိရောသကုတံသောမဟာဝိသတ္တကာယနိတရံတုဘဘဒွာရတယောဇနေသတ္တလီတသဟတာမိသတ္တအာယုနုတောရောတိသောတရာနာသောအာယုံဒုထံတရင်ကနောဘောနာဂမနတံဘုဒ္ဓေတိန္တဟတသမုဒ္ဒော စိန္ဒဝတ္တတဟတာနိအာယိတတမဟိတိနောဓမ္မမတိနတပိတာဒေဝတံသံသူရာလေမတိတလေသသနတံသရာသုတေသရောတိနောသတ္တဘောနာမတံဘုဒ္ဓောဓမ္မရာဂပပင်တရောဒီတိတိဟတ္တမုတ်တိရောဝိသတဟတ္တအာယုဘောအနုပမောသမသမောဒီဝတ္တထာအနုတရော သောသူသောမဟာတန်တိံအာရောကျင်တတယံပဒာအထာရတဟတုပိတော့ဂေါတမောတကြဝတမောသဗ္ဗိသဗ္ဗတိဝကောသဗ္ဗလောကသက္ကပရောသံဗုဒ္ဓောသဗ္ဗဓမ္မာနံပဂိဟိပကြဝါယုတောဝိဇာသရဏတံပံနောသုခယရောက်ကြံပရာတုနော အပတိတာကသံဗုဒ္ဓအိကတတကောတိယောသဗ္ဗလောကမပိညာယသဗ္ဗတတ္တာမိကံပိနောသဗ္ဗဝိရပယာတိတာသဗ္ဗလောကသုခပရာသဗ္ဗဒောတံဝိနာတိတာသဗ္ဗဒုသိံကရုံတုနောအနာဂတိသသံဗုဒ္ဓမေတိယောဒေဝဘူတောဣတိကောမဟာဒေဝမဟာသံတေကရောတုနော သဗ္ဗေပိစိကဗုဒ္ဓသဗ္ဗေပိစိကသံဗုဒ္ဓနိရောဓဂာနသောဝိဒာမိရာလယမိရာသင်္ကအပမေယမရေတယောဒူရေပိဝိနေယေဒိဋ္ဌဝါသံပတ္တာတင်္ကလိနာတိသံဒိဋ္ဌိကပလီကတ္တဝါသရာတံပိံပရုံဘူနောသေခာတတာတိတံပံနောဓမ္မောသပ္ပရိယတ္တော န္တရသကရာလောကိတာရိတိယာဘောဓရောကိလေသာဇာလဝိတံတိဝိတုသောဘုရားတိသောနိဗ္ဗာနကမနောတံသောတရာသတိကရောတုနောဒီလာတိကုဏတံဘာနောတံကောမေကပရိတိသောဣတိံတိယောဇိတာပါဘောတက္ကိမေယောနုတရောအနာသဘောပရိသုတော်မိရာတာသောဘဝဘုရားနိဗ္ဗာနဂောတရောတံသောတရာသုတိံကရောတုနော မိညာတကုဏိညာတိရောရတ္တိနုနံဧကောအဟုဓမ္မသက္ကာဘိသမယောတရာသုသိံကရောတုနောဝပ္ပတိရော မဟာပညောမဟာဓမ္မဝိနောဒနော မဟာတန္တိကရောလောကိမဟာတန္တိကရောတုနောဗတ္တိယောဗဒ္ဒသီလောသာတေကုယောအနုတရောလောကထသတိတောသီရောတရာသုသိံကရောတုနောမဟာနာမောမဟာပညောမဟာဓမ္မဝိတိတိသော အာဇိနာသဝတိရောမဟာတန်တိံကရောတုသောအတသိသေရောမဟာပညောဇိဓမ္မာရောဇိတေတိယောဒိနပစ္စတိကောလောကိရာတုတိံကရောတုနော အနုပုပ္ပိကထံသုတ်တော်ရာသောဧကကမာနသောဧကဓမ္မမနုပ္ပတောသုခရာရောကြံတရာတိနောတတဝါဓိကသပညာသသေရာခိဟိတဟာယကပတ္တဝနာပရမံတန်တေသရာသုသိံကရုံတိနောယေတိန်သဗ္ဗတာဝတိယရူပိနာတုလဝဏိနောဒီနာတဝဝတိဒုတာဒီကရုံတုအနာမယ ဂုရုဝေလာကသဘောပိအာပရိဒါနဝတမောအပိတောဧကာဌာနမိတရာသုတေကရောတုနောရောနတိကတ္တပတိရောဘုညကေတောအနုတရောသတံခောသီလတံပန္နောတရာသုတေကရောတုနောဓမ္မပိစလိတောတံတောယောတိရောဂယာကတ္တဘောတံယုတ်သောဘဝနိတနေတိသရာသုတိံကရောတုနောလောကနာထံသတိတဝနာပညာဝန္တနာပံ ဒိညာယသာရိဗုဒ္ဓတာကလံမြတ်တိတော်လာသည်သာရိဗုဒ္ဓမဟာပညောပထမောဧကသာဝကောသမ္မာသီနာပတိသေသောတရာသုထေန္ဒရောတုနောပါဒိကုနိကမတ္တိနာဝေဒယန္တမကံပနောပါဒိကုနိကမတ္တိနာဝေဒယန္တပကံပနောပထဝေမဟတိံသဗ္ဗံသမ္မာသောပရိဝုတိတော ဩကံလာနောမဟာတိရောဒုတိယောဧကနာဝကောဣတိမန္တနာသောဧကောကရာတုတေကရောတုမဟာကတ္တပတိရောတိဥစ္စာတကမကံနိဘောဒုတဂုဏေကနေခိတောတတ္တိယောသတ္တုသာဝကောအရိညဝါသာပိရတောပန္တုကူလတရောမူနိဥက္ကတသာသနာတရောကရာတုတေကရောတုနော အပတ္တိအနာပတ္တိယသတိကိစ္စယကောဟုသောဝိနည်းဧကနေကုသောဥပါလိသတ္တုသောဝိနည်းပါရမိပါတော်ဝိနည်းဘောသောမုနိရောတုနောမဟာတန်တိတုတရာရောက်ကြံတရာတုနောအနုရုဒ္ဓမဟာသေရောဒိဗ္ဗသက္ကုဏမေတ္တော ညာတိတေခောဘဂဝါတောဒုက္ခရာရောယံကရာတုသောဥစ္စာကုလီကာနံအေကောပတ္တိယောသုတမဟသောကာလိခောဓာယဘုံသောတာကရာသုတိကရောတုနောအာနန္ဒောဗုဒ္ဓိပဋ္ဌာကောအင်ဒီတိဓာတုတမတောဘုဒ္ဓိတောဓမ္မတရောတရာသုတိကရောတုနောိမိလောတိတိတံဗန္ဓောမဟာသုကသမတိတောမဟာဒီနာသဝောဇာတောမဟာသံ တိံကရောတုနောကရုဝါတံဝသိတဝနာပကံနောဗုဒ္ဓသာသနေအခုသာရဟတံပါတောတရာဒုတိံကရောတုနောကုလပတာဒသနကောကာလုဒာယိဟိတိကောဣတတကတိတောတိရောတရာဒုတိံကရောတုနောသေသောဓမ္မကတိကာနံသိဏဝေဒနာပါရဝိဘုံနောမန္တနိယဘုဒ္ဓသေရောတိတေသရောတုနော ပါရတွာသောမဟာတိရောသီဟနာဒနာဟုတမောသတိတောဧကဌာနမိတရာသုတိံကရောတုနောသံခိတပါတိတမထံဝိခာရိနဝိဇာနကောဣဇာနောဘဝနိတမိဟောတိရောသုတိံကရောတုနောသာကုဏ္ဍဗတ္တိယောတိရောဘုဒ္ဓကရဏမုတ္တမောသတိတောဧကဌာနမိတရာသုတိံကရောတုနော အရဏဝိဟာရိဏဧကောသတိမြေရောအနုတရောဥပုတိသုတဓမ္မနောေရောတုသိံရောတုနောအရိညဝါပိနာဧကောရေဝတောခတိရဝနိယောဝိဝေကာပိရတောသေရောတရာတုသိံရောတုနောဒါယိနဥတမောသေရောကိဉ္ခာရိဝဒနာမကောသမာဓိဒါနကုသလောတရာတုသိံရောတုနောသောနောသာကောလိဟိတောပိအာရတဝိရိယာနမုတမော ပရိဇတ်တော်တရာသူရောသုတိပါတုံတော်သူနောကလျာဏဝေကရဏနာသောနောပုတိသံဃောပိတာဧကောတိဝဏိတော်တိရောသုတိပါတုံတော်သူနောလာပိနမုဒ္ဓမောထေရောသီဝလိဣတိဝိတိတောသောရတောပိတယာဒိမိကရာသုတိတော်သူနောသတ္တာတိမုဒ္ဒနာဧကောဝေတတိဣတိ ကပတုလောတိရောတရာတုတေရောတုမောရာဟုလောဗုဒ္ဓဗုဒ္ဓောပိသိက္ခာကာမနာမုဒမောအာယာရောသဗ္ဗဓမ္မိကုမဟာကံတေရောတုမောသတ္တာယပပိလိသွာနာရတ္ထပါလောပရဇနိဣဒတေကိတိတော်ယူဝတရာတုတေရောတုမောဂုဏ္ဍာဒါနောမဟာဓိရောသလကံပထမတောအပိတောယေဝဒါနမိသရာတုတေရောတု အတိဘာနာဝန္ဒနာပိသေကောတိသုဒ္ဓဝန္တောဘူရီသောအရဟသေသောတရာတုတေသောတုသောသမန္တပါတာတိကနာဧကခန္ဓာပိသတိသောဥပါဒေနောဝိသန္တပုဒ္ဒောတရာတုတေသောတုသောသဘောမာနပုဒ္ဒောသေရောသေနာတနာပညာဘဂောသတိသောဧကခန္ဓာပိသရာတုတေသောတုသောသီလင်္ဒဝိသသမဏောအဝိဝဒါနံသီယော အပိတောဧကဌာနဟိသုတ္တရာရောကြံတရာတုနောမာဟိယောဓာရုတိရိယောသိပ္ပပညာနာမုဒမောသရောတုနောမဟာတန်တိအာရောကြံတရယံတရာကုမာရကတဘောတိရောသိတ္တတကိနမုဒမောမိသာဝိတကုသစ္စေရောတရာတုတိသရောတုနောပတိတံမိတာပတ္တနာဧကဌာနဟိပတိတောသုတိတောအရဟတိသောတရာတုတိသရောတုနော အပ္ပဘာတော်မဟာတိရောအပ္ပဘာဒနာမုဒ္ဓမောအာဟုလောအရဟအဂါတောတရာတုတိတရောတိနောဘုဒ္ဓိနိဝါဒဝေဒီနာတေဂောတိဗုဒ္ဓဝေဒီတောသောတိတောနာမသောတိရောတရာသုတိကရောတိနောမဟာကပိနတေရောပိဒိဋ္ဌိဩဝါဒကောအဘိသုတလောဩဝါဒဒါနိတရာသုတိကရောတိ သေကုနောဝါတကာနေဘောနန္တဘောဣတိလူကုသောပါဠိတိသောတရာတေရောသုတိပါဒံတော်တုနောဣန္ဒြိယေတုဗုဒ္ဓတွာရောဧကသံလေတုသောအဟိနန္တတေရောဝတိပါတောတရာသုတိတော်တုနောဒီသောဓာတုကုသလနာဧကသံနာဟုတုသောသာတောနာမသောတိရောသုတိပါဒံတော်တုနော ပညာဝိဝတ္တကုသလောပဒါနောဘာဝနာရတောဘုဒ္ဓသိသောမဟာပန္သောမဟာတန်တိသရောတိနောသူလပန္နကသေရောပိမနောမယာပိမေနိတောပတိတောဧကခန္ဓာမိသရာသုတိသရောတိနောပတိဘာလေယကာနန္တုဧကခန္ဓာမိပတိတောရာတော်သေရောမဟာသုတိသရောတိနောအနာမယံ လူခသီဝရတရဏံဒိဋ္ဌုနံဥတ္တမောအဟုမောဂရာသမဟာတိရောမဟာတန်တိံကရောတုနောဝိမလောဝိမလပင်ညောတုဟိပောတုတမဟိတောသသောနလိန်တတိခန္တိမဟာတန်တိံကရောတုနောဓမ္မပါလောမဟာပါလောမဟာဓမ္မတရောယတိမဟာခိနာတဝောလောကိမဟာတန်တိံကရောတုနော သတ္ထုပါလောမဟာသီရောပဒာနောသီလနာဟုသောအရိတတောမဟာကာယောမဟာတံတေံသရောတုနောသဗ္ဗဝိရဗယာတိတောနာရတောအာတဝကယောမဟာတန္တိကရောလောကိတရာသုတိံကရောတုနောဘုဒ္ဓပူဇာယနိရတောဇိနာပတိပရာယောသတ္တမတဝနောတိရောတရာသုတိံကရောတုနော တိတိမဘဝတံပါတောဂေါတမောဘာဝနာရဟောသာဇက်ခယမနုပါတောသရာသုထိန်ကရောတုနောဒေနာတနိစုတပ္ပယံလတ္တာသနံသမာရတိဟောဒီကောဗုဒ္ဓဇာယံသောသရာသုထိန်ကရောတုနောဘုဒ္ဓိပဒနာမနသောသုဘာဟုသေတိတောသီနာသဝဝတိတုသောမဟာတန်တိန်ကရောတုနော ဝိပဿနာယပတုတော်ဝံလိယောတုတမဟိတောကတောဇာယိဝလီဝါတိတရာတုထိန်ကရောတုနောဥဒိယောဝိနယတရောအတိတ်ကံတောနဂာမရေဒါရင်တောအန္တိမန္ဒီဟံတရာတုထိန်ကရောတုနောဝိမလောဝိရသောသံလောဇာတောပန္တရဟိတုနာဒိဋ္ဌိတာရတသောတိရောတရာတုထိန်ကရောတုနော ဓမ္မာရိညိဝတိတဝနာဘာဝင်သောကုသလံဘဟုံယောဂေခိမမနုပါသောတတိယောတံတေံတော်တုနောဘုဗ္ဗေနိဝါသံသာနံတော်ဒိဗ္ဗသတိတောတနောနာဂီတောရဟတံပတ္တောကုသရာရောက်ဇံတရာတုနောပါတိမောက္ခမနုပါသောဝိဇယောရိညဂောတရောလာဘာလာဘီတခာတံဒီတရာသုတိံတော်တု သနာကတဝိသတိတောဝုဒိတောနာဝိပဿနာသံဃရတိတောမဟာတိရောမဟာသံတေကရောတုနောအရိညာဝါသပိရတောဘဝနိတိသမိဝတောသမ္မာနံပါရမိတ်ပါတောဥတရောပါတုနောပယဥပ္ပေပုညာနိကတောနာပုဗ္ဗာယောကံသမာရတိဥတဘောရဟတံပါတောတရာသတိကရောတုနောသမပတ္တိသမပန္နောသလပိညောမဟိတိကော တိဝကောဗုဒ္ဓသာယံသောတရာသုတိံသောတိနောတတ္တာရိယတနောသေရောဓမိယောဓမ္မသာကရောဝန္တတံတာရကမနောတရာသုတိံသောတိနောသင်္ဆက်ခန္ဒီပရိညာယဘာဝိကဝနာနိဗ္ဗိတေဘတ်ဝါနာပရမန္တံတေကောတိယောပါတိနောကယာဥပနိတယတံပံသောဥဇယောဗုဒ္ဓမာမသောလောကထပတိသောသေရောတရာသုတိံသောတိနော ဗုဒ္ဓပတာကသံပါနောပပ္ပစီဒိနာတာရမေသင်္ခယောနာမသောတိရောတရာတုတိံသရောတိနောမာရင်ကယောမဟာတိရောရာမဏိယောမေသောနိဗ္ဗာနနိန္ဒသိတောသောတရာတုတိံသရောတိနောသူဘောပါပင်စဘုံင်းစဝိတိဝတောအနာတဝေဤရတိရောရဟပတောတရာတုတိံသရောတိနော ဘုံဓမ္မသမဟာဘုံဓမ္မသမဟာထေရောပန္တုကုလတရောယတိဥပကိစ္စဝိတေကတ္တဝမဟာကံတေတရောတုနောကိစ္စစိန်နောကိစ္စသဟောကိစ္စသုတ္တိပါဝနောကိစ္စသင်္ကာတိသောထေရောမဟာသုတ္တိတရောတုနောသုဗေရာကံဝိသာရိတောဝိနာပတိပရာယနောသီလတာတိသောဝန္တတရောတရာတံတေတရောတုနော သင်္စုတ်ပန္နာနိအပယောနိကန္တိနတ္တိဇီဝိတေအဘိဓောသောမဟာသေရောမဟာတံတေသရောတုနောဘုဝတ္တနေတိယေကိုညေကတ္တဝသံဗုဒ္ဓပတ္တိမာကုလသေရောရဟပါသောမဟာတံတေသရောတုနောဝိပါတိဓမ္မဒါယတော်သေရောနိဂရောဓနာမကောနိဗ္ဗာနနိဗ္ဗာနဂမသံတိသောတရာတံတေသရောတုနောသိသောဝိဇာအနုပါတော်သုဇံတော်နာမတော်ရဟံ သဗ္ဗပါပပရိခိနောတရာဂုတိပရောတုနောနန္ဒီယောတတ္ထသံပန္နောဣဒ္ဓကလေသောမဟာတိရောအပိညာပါရမိတ်ပါသောတရာဂုတိပရောတုနောကိလေသာသာပိတာယေနဣဒ္ဓဓမ္မရတိနသောဓမ္မာရဗုဒ္ဓဝိမလောတရာဂုတိပရောတုနော ဒီဝါလောကမနုတေတုအနိဗ္ဗုဒ္ဓဝါဝိတုတိယောသိတ္တတေရောမဟာဘူရောမဟာတန်တေရောတုသောသူဝိမုတ်တော်မဟာနာကောတိဟိဝိပိဟိမုတ်ကောသူမင်္ဂလောမဟာတေရောမဟာတန်တေရောတုသောနိရကလောနိရာတာသောမလသီလဝိတော်တော်ဝိဝေကာဝိရတောဂုတ်သောကရာသုထေရောတုသော ပါဝိဝေကမနုပါတော်ဂိရိမာနန္ဒသာဘောဘာဝင်သောကုသလေဓမ္မေတရာသုတိံတော်တုနောဗုဒ္ဓသာသနာမာရသောသမိတိဘာဝနာရသောသမိတိကုဏသံပန်သောတရာသုတိံတော်တုနောအာရာတိတာဇိနောသံတော်ရောတိရောမဟာရဟဝိမုတ်သောသဗ္ဗသံသာရာတရာသုတိံတော်တုနော သီနာတနာနိပန္တာဟိဒေဝံသောဇာနာမာရတိသလဗိညောမဟာသုံသောတရာသုတိကရောတုသောခဏတိရောသဟသာသောသုဏံသောသီလသာရဏယောဂေခိမမနုပ္ပတောတရာသုတိကရောတုသောမေဘိယောဗုဒ္ဓပါထာကောသီနာပတ္တိပရာယနောမိမိသာဝိကျကုပစ္စည်းသောတရာသုတိကရောတုသော ဥပဝါနောမဟာထေရောမဟာကာယောမဟာရဟဣတိကောမဟာတိသောတရာသုသိံပရောတုနောသံဂိသောသောရဒမနောသဗ္ဗတံယောဇနခယောပါဠိတုနောသဗ္ဗဗယာသုတရာရောက်ကြံတရာတုနောသိညဗျာကရဏီသီကောမေတ္တာဒါနရတောယတိသောပါကောပါယသမ္ပန္နောတရာသုသိံပရောတုနော ခိတသံပတိသံပတောဝဒမနောဝသုတိနာဘုမနောအရဟာသာတောတရာသုတိကရောတုနောကိယောဒေဝမနုဿာနံသာနုတိရောဘုဟုတောမေတ္တာသာယီဓမောဂာတိတရာသုတိကရောတုနောယောသာပုပ္ပေကတံပါပံဥဒလိနာပိတိယတိဣန္ဒုလီမာလောသောစီရောတရာသုတိကရောတုနော ဝိပဿနာဒုရာယေတိသီရာသမထယာနိသာသီနာတဝါမဟာဒေသာမဟာဓမ္မဝိမောဒနာဂာနိကာဂာနိကာယေတိဓမ္မာပိသမယာတယောသဗ္ဗေသုထေန္တရာတိတိတယမာရောက်ကြမာယုနောသတ္တင်ယူနာဘိက္ခုနိနာဂောတမိဒီနာမဒုက္ခသပိတာဧကခာနာမိကရာသုထေန္တရောတိနော ဟာပညာနာမေဃထာဘိမာတိပိပါရတာသာဝိကဗုဒ္ဓသစ္စာသကရာသုတေသရောတုနောဒီရိဥပ္ပလဝန္နာသဣတိမန္တိလဗုဒ္ဓမာသာဝိကဗုဒ္ဓသစ္စာသကရာသုတေသရောတုနောဝိနယဒရိနာဧကပတာသာရာတိဝိတုတာသတိတာဧကသံဃာတိကရာသုတေသရောတုနော ဓမ္မကတိကပဝရာဓမ္မဒိဏာပိနာမိကာသပိတာဧကခန္ဓာမိသရာသုတိံကရောတုနောဒါယိကာနာဘိက္ခုနိနာနန္ဒာဒေဝီတိနာမေတာသက္ကထာနေပိတာအဟုသရာသုတိံကရောတုနောအာရတဝိရိယနာသက္ကဒောနာဒေဝီတိနာမေတာသပိတာသက္ကထာနာမိသရာသုတိံကရောတုနောဒိဗ္ဗသက္ခုကာနာဧကပလာဣ ဝိသုဒ္ဓနယနာသာပိကရာသုထိန်ကရောတုနောကုန္ဒလကေသာဘိက္ခုနိသိဗ္ဗဗိညာဏမုဒ္ဓမာသတိတာယေဝဌာနမိကရာသုထိန်ကရောတုနောဣရိဗဒ္ဒကာပိလာနိပုဗ္ဗဇာတိမနုဿရီဒါတံယေဝဘိက္ခုနိနံအက္ခာသုတိကရောတုနောဣရိတုဗဒ္ဒပြစ္ဆာနာမဟာဗိညာဏမုဒ္ဓမာဒီနေနာဒုက္ခဒုက္ခံသာရာသုထိန် ဒုက္ခသေဝရဓာရိနာဧကာတိတာပိကောတမိသပိတာဧကာခန္ဓာမိတရာသုတိသရောတုနောသင်္ကာလမာတာဘိက္ခုနီတထာတိမုဒ္ဒနာမုဒ္ဓမာကရောတုနောမဟာတန်တိအာရောက်ရှင်သာသုခံတရာအညာဘိက္ခုနီယောတဘာနာနာကုဏတရာဘဟုပါလင်တုနောမဟာဗယသောကာရောဂာတိတံဘဝသောတာပန္နာရယောတိခာတတ္တပညာသီလာတိကာ ဘာဂသောကလေသဒဟနာတရာသုထိန်ကရွန်တုနောသူမနောသူမနသလောအရဝါလီရပတ္တကော ရိပဒကာတိလာနိသုဘကာတိမနုဿရိဒါသံယေဝဘိက္ခုနီနံအက္ခသုထိန်ကရောတိနောဟိရိတုဗဒ္ဒကိသနာမဟာဘိညာနာမုဒ္ဓမာဒီနေနာဒုက္ခဒုက္ခံတာရာတုထိန်ကရောတိနောလူခစီဝရဓာရိနံအက္ခရှိတာတိသောတမူတပိတာအက္ခဌာနမိတရာတုထိန်ကရောတိနော အင်္ဂါလမာတာဘိက္ခုနီသတ္ထာတိမုဒ္ဒနာမုဒ္ဓမာကရောတုနောမဟာတန်တေအာရောက်ခြင်းသာသုခံတရာအညာဘိက္ခုနီယောတဗ္ဗာနာနာကုဏတရာပတိပါလင်တုနောမဟာဗယာဒုက္ခရောဂာတိတံတဝါသောတာပန္နာတယောတိခာတတ္တပညာတိလာတိကာဘာဂသောကလေသဒဟနာတရာသုသိကရောတုနော သူမနောသူမနာသလောအရဝါလီရပတကောသံပေယောမုသလိန်ဒောသကံပလောကုသကိတ်တော်ကာလနာကောမဟာကာလောသင်္ခပါလောမဟောတရောမဏိကံသောမဏိအခိနန္ဒနာကောပါနန္တကောဝရုဏောတတရသောသကုံကုဝီလောပလာလကောသိတရနာကောမဟာဝီရောသဗ္ဗယကုံသောသဝါတုတိကာဏကောတမောဘုဇဂိန်သောအတိဒုမတိကောတထာ သူလောတရောအိကတောနာသာဣရာပထာရယောအာတိဝိတာခောရာဝိတာဣသပိမေနာဝုတာသလထာဝါသလထာဝါပပတိယနတိကရာကရွန်တုနောမဟာသုထေအာယုမာရောပိယံတရာဣဇာမတမိကပိတံဥတုတ္တိသလောမကာ မန္တပိန္ဒာတယောပိတာပိတာဝိမာနိကာတယောပါလင်တုနောတပပယသရာတိသူတိနောတရာဧပဟာရာဒသံဗရမလျာသုရကနာကယေဒီပစိတာသုရကနာသန္တာသုရကနာတယောသဗ္ဗေတိပိမဟာဒေသာဘုဒ္ဓယကနိဝရဏကရွန်တုနောမဟာသုထေအာရောကျင်္ဂဇယံတရာ ယေယခာတတ္တသဟတာဘုံမာကာတိလဝုစုကာဣတိမန္တောသုတိမန္တောဝဏဝန္တောယတတိနောသဗ္ဗေတိတရဏယခာမဟိတခာသုတိန္ဒရာပရွန်တုနောမဟာသုတိအာရောဇင်္ဂဇယန္တရာသတဟတာဟိမဝတယခာနာနာတဝန္တိနောဗုဒ္ဓပူဇာယနိရတာတရာသုတိပရွန်တုနောသာတာဟိရာတိတဟတာယခာလီလာတိဝန္တိနော နာနာပပါယသံပါဏာကရာသုထိန်သရံတုနောဝိတ္တမိတ်တာပိစတတာယကနာနာတာဝနိနောဣတိမန္တောသုတိမန္တောဝဏဝန္တောယတတိနောမောဒမာနာဘိကမုံကရာသုထိန်သရံတုနောပုံဒီရောရာဇဂဟိကောဝေပုံလတ္တနိဝေဒနံဘိယောနံတတသဟတံယကနာပိရူပတတိယောယက္ခိဟိပရိဝါရောတရာသုထိန်ကရောတုနော ကုရိမင်းသာတိသာသာသာတတရာသောကတာတိသန္တပါဏာတိတိမဟာရာဇာယတတိတော်ဗုဒ္ဓပိတတဗဟောဝအိန္ဒနာမမဟာပလာသောရာဂသဟဗုဒ္ဓိရိကဒါသုတိံကရောတုနောတကိနေသာတိတာရာဇာဝိလူလောတံပတာတိဘုံဗန္ဒနာတိတိမဟာရာဇာယတတိတော်ဗုဒ္ဓပိတတဗဟောဝအိန္ဒနာမမဟာပလာ ဝိရိသောတဟဗုဒ္ဓိဟိသရာသုသိံကရောတုနောသေစီမင်းသာတိတာရာဇာဝိရုဒ္ဓခောပတာတတိနာဂာနုဇအတိတတိမဟာရာဇာယတတိသောဗုဒ္ဓပိတတဘဟောဝအိန္ဒနာမမဟာပလာဝိရုပခောတပုတ်တိဟိသရာသုသိံကရောတုနောဩဒရေသာတိတာရာဇာကုဝေရောတံပတာတတိယက္ခဏိသာတိတတိမဟာရာဇာယတတိသော ဗုဒ္ဓပိတသဘဟဝောဣဒနာမမဟာပလာသူဝေရောတဟပုတ္တိကရာသခိကရောတုနောကုရိမန္တိတံတတရထောတတိမေနဝိရုလကောသိတိမေနဝိရုပေကောကုဝေရောဥဒရံတိတံသတ္တရောတိမဟာရာဇသမန္တာသုရောတိတာတတ္တလမာနာအထံတုသဒ္ဓသုတိကရောတုနော ဒေသမာယာဝိနောဒသာအာဂုံဝဇမိကတထာမာယာကုသန္တုဝိတန္တုဝိတုဒ္ဓဝိတုသောတဟသန္တလောကာမတိသောသဒေနိကံတုနိကံတုသဗနာတောဩပမိညောသဒေဝတုသောသမာတတိသိတ္တဒေနောသသန္တာဘောနလောရာသာသနေတဘောဝရောပုသတိကောဇေဝဒိန္ဒရုဒုတိယဝိသတာ ဣတိစိနိသရာဂနောကန္တပါသမဟပလာဘောဓမာနာတရာသုထေနောကရုံတိဝနာမယံမဟန္တာနာဂသနာဂဝေဒလာသတိတကသံဗလတတရာသာတိဝိရုပါဒတိတာပလာယာမုနာတတရထာသသဗ္ဗေနာဂယတတိနော ဝေရဝနောမဟာနာဂောနောကရုံတိဝနာမယံမဟိတိကာတုမနာယေနာဂရာဇေမဟာပလေ နိတဝါဇိနာသိတေဝပက္ခန္တုတုနပိပလာေဗုဒ္ဓတရဏသဗ္ဗေသုထေကရုံတုနောဒရာပတဗျာဘောဇတိသောဇဝါယောတိဝါမိတိကာဥပသာရိဏနိဗ္ဗတံကရာသုထေကရုံတုနော ဝရုဏဝါရဏဒေဝသောမောဇယတတသဟမေတ္တာကာရုဏိကာသဗ္ဗေကရာသုထေကရုံတုနော ပန္နတယောသနာယာမေဝိမာနေရတနာမယေတိတောတမေဝိဟံဒွါနာသူရိယောသတိကရောတုနောသံသောတိတကရောလောကိပပာယုတ်တိတောတယောမဟန္တကာရဝိဒံတိတရာသုတိကရောတုနောဝိန္ဒုသသဟလီဒေဝာအတ္တမကလူဝေယမသန္တတုပနိတာဒေဝာဒေဝဒုရိယနေတိတာဘုဒ္ဓတမာမကာတပိပရာသုတိကရောတုနော လက်ခတာနိပုရေခတောဒီဝမန္တဝလာဟကသေကောပုရိန္ဒရောသုသောတရာသုတေန္ဒရောတုနောမဟာန္တာသဟဗုဒီဝသလမေကိသီကာရိဝအရိဋ္ဌကာသရောဇာသဥမာပုပ္ပာနိပါတိနောဝရုဏသဟဓမ္မသဣတုတာသအနေကကာသူလေယရုတိရာဒေဝဒေဝဝါတဝနေတိနောသတိတိတသရာကာယသရာသုထိံကရွန်တုနော သမာနာမဟာသမာနာမာနုတာမာနုဒုတ္တမခိတ္တာပရောတိကာဒေဝဒေဝမနောပရောတိကာအထာပိဟရယောဒေဝဒေဝလောဟိတဝါဒီနောပါရကမဟာပါရကသဗ္ဗေဒေဝယတတိနောသဗ္ဗေတိဒတရာကာယတရာသုသိံကရွန်တုနောသုက္ခကရံပါအရုဏအာဂုံဝိကနတာတဟဟောရတကကြာပါမောက္ခအာဂုံဒေဝဝိသကနာ သရမတဟာရကသမိတကာသယတတိနောထနယံအာဂပိစုံနောယောတိတာသွာပိဝတတိသဗ္ဗိတေနတရာကာယသဗ္ဗိနာနတဝနုနောဣတိမန္တောသုတိမန္တောဝနဝန္တောယတတိနောဘောဓမာနာဇိနာဒါနာသရာသုတိသောလူနော လောကဓာတုသဟတေတုတတေတိဝသမန္တတောဒီဝတယောပါဏကနာကရာသုသိံကရုံတုနောသေမိယကတကာယာကသောတိနာမမဟိတိကာလံမိတကာလာမသစ္စာကရာသုသိံကရုံတုနောကလထာသာကလခင်ယီဒီဝါကာတတကာရယောယက္ခကန္တပဂုံပန္တာပိတာသာယေမဟောရကာမေတ္တာစိတ်ဓာသသဗ္ဗေတိသုထိံအာတုံကရောတုနော တာဝတိံသာသယေဒေဝယာမဒေဝမဟိတိကာသုတိတာသမဟာဒေဝနေမာနရတိနောမရာဝတဝတ္တိတုရတိနောသဗ္ဗေဒေဝသဝတဝါတဝါဗုဒ္ဓပူဇာယနိရတာတရာသုသိံကရုံတုနောဗြဟ္မာနောပါရိသေသာသယေသဗြဟ္မပုရောဟိတာမဟာဗြဟ္မာသသဗ္ဗေတိပသမိသနာတံတိနော မေတ္တာဝိဟာရိနောတန္တာသံဗုဒ္ဓတာပရာယနာကရွန်တုနောမဟာသုတိသိက္ခာဒုက္ခပုဒ္ဒဇနာပရိဒါဘပမာနာပါဗြဟ္မာသာပတ္တရာတထာဗုဒ္ဓပူဇာယနိရတာသိတိနာတန်တိနောမေတ္တာကာရုဏိကာသဗ္ဗေသဗ္ဗတတ္တဟိတိတိနောကရွန်တုနောမဟာတန်တေသုတိမာရောက်ကြမာယုဝော ပရိဒသုဘဗြဟ္မာနော အပမာနသုဘာကယေသုပကိနာသဗြဟ္မာနောတတ္တိယကာနာတန်တိနောပဘာယဖရဏလောကိပုဒ္ဓိသာနာရတာကရာအာရိန္ဒာသဗ္ဗတတိကုကရာတံတေကရွန်တုနောဝိဟဖလာပိဗဟမာနော သထုပိသာနာတိနောသိက္ခာပုဒ္ဓဇနာသိက္ခာကရာတံတေကရွန်တုနောသမ္ပတ္တိယနာဟာယံတိဗဟမာနောဇိနတာဝကာ အဝိဟာနာမကသဗ္ဗေကရာတံတိံကရောတုနောအတ္တပါဏမဗြဟ္မာနောသတုတိသနာသံတိနောဓမ္မဝိဟာရိကာသဗ္ဗေသုတိံခါတုံကရောတုနောသုတတနာမဗြဟ္မာနောဘိရူပါဒနာဘောဂိနောအပုနာကမနာကာမိသံတိံခါတုံကရောတုနော ရဟမဝိဟာရတံပါဏာဇိနာပတိပရာယနာရဟမာနောသုဒ္ဓတိနာမတရာသုတိံကရွန်တုနောအကနိဋ္ဌာသဗဟမာနောဇိထာတပ္ပကုနေဟိသပဟိနဘဝနိတနိဟာတရာသုတိံကရွန်တုနောပထမရူပဗဟမာနောတပ္ပရူပဝိရာဟိနောဒိနဗတ္တိရတာတပိကရာသုတေကရွန်တုနောဒုတိယရူပဗြဟ္မာနောသိထာသာနာဝိရာဂိနော သီလဗတ္တိရတာသဗ္ဗေကရာသုတေကရုံတုနောတတိယရူပဗြဟ္မာနောသစ္စာသာနာဝိရာဟိနောသီလဗတ္တိရတာသဗ္ဗေကရာသုတေကရုံတုနောသတုထာရူပဗြဟ္မာနောသစ္စာသာနာဝိရာဟိနောသီလဗတ္တိရတာသဗ္ဗေကရာသုတေကရုံတုနောဝေဒိဟိပရကောယာနိသံဘုဒ္ဓိတေသုရုံမိသာဧဝယက္ခပိတာစေဟိ သတ္တိဝိဇာတရာတယောအာဂတထာသဗြဟ္မနောကလထာသန္တလိကဇာဝိပဒာတယောယေတတကရာသုသိံကရွန်တုနောမာရသေနဝိဃာတတဇိနတသုခဂာယိနော တိသောပရိဏမဟတာသရမင်္ဂလမတုနောနာနာကုဏဝိသိတတရူပကာယတသတုနောသဗ္ဗဒေဝမနုဿာနံမာရဗန္ဒဝိမောစိနောမေတ္တာပလေနမဟတာသဒ္ဓမင်္ဂလမတုနောသဗ္ဗင်ယုဒာတိကာယတဓမ္မကာယတသတုနောသက္ခာတယဂောတရတာပိဂောတရသေဝမူရိယသေသောပလေနမဟတာသဗ္ဗမင်္ဂလမတုနော ရူပကာယတတိတတနေမိတတမရေတိနောဓမ္မတာဝတုနောတကေဒီဝါနံပုဂတာပတိသေသောပလိနမဟတာတတာမင်္ဂလမတုနောသိခေတဝမနုတေဒီဝေမောစီတဝသတေဝတိသင်္ခါရိပသဟံတတနိဗုဒ္ဒတမတိတိနောမဟာဒေနာနုဘာဝေနသဗ္ဗမင်္ဂလမတုနောတတုရာတိတိတဟတဓမ္မခန္ဓတတိကတာ နဝင်္ဂသာသနတာပိနဝလောကုတ္တရတာသာသဗ္ဗပါပပဝါဟိနသဗ္ဗမင်္ဂလမတုနောမဟာတောရိယသံဃတဘုံညကိတတတာရိနောပဟိနသဗ္ဗပါပတဒီလာဒိဋ္ဌန္တတာရိနောမဟာဒေသာနုဘာဝေနသဗ္ဗမင်္ဂလမတုနောပါဒာလေးဘုဒ္ဓပါဒာလေးဘုဒ္ဓလာကာတိဒီဝယခပိတာတကား ဝိရာတရာသကန္တပါနာဂကုံဗန္ဒရခတာသဗ္ဗိတမာနုဘဝေနသဗ္ဗမင်္ဂလမတုနောဒိဋ္ဌေဝမုပ္ပါဒတံတေယောဝတိယသူမေယဝါဝိဇေယသဗ္ဗပါပါဏိဝုဒ္ဓတေသကမိတတိသုတိကာမောလဘေတုထိန်ဒုက္ခကာမောဒုက္ခံလဘေအာယုကာမောလဘေယာယုံဗုဒ္ဓကာမောလဘေတုတေ နတတရောဂါပါဒင်တိဝါဒပိတာရိတံဘဝအကာလမရဏနတ္တိနတေဝဝိတမောတရေနသုပါဒဗယံတတနောပိပတ္တဗယံတထာနတန္တိဒုံနိမိတာနိပါပကမ္မတိတာနိသာဒီကမာယုမဟာသုတိအာရောရှင်သာသရာဘဝေယောတုတ္တဝပိမဟာတန်တိသင်္ကာမံပဝိသေနရောဝိသေယိဝိရိနောတတိ နတ္တတေယဘိဓိယတေသဗ္ဗရာလပတိပိတိံဝိပတိနာဝကာဟတိရောဂေဟိနာဘိဓိယတေသဝတိဟိဝိဝတတေယတရာတိသေဝကောဝကဘာလကာရတတရယောဥပါဒသန္တိခောတိနသဗ္ဗိတ္ထသမန္တိတေယမုဒိတဝတိတံတေသာဇီဝံသာပြစီဝိတံသောမုဒတိမဟာဒုက္ခပပောတိသုတတေန္တရာ ဒီဝဌာနိနဂရေဝနိစ္စမုပ္ပါဒတန်တိယပါလကာဒီဝရာဇာနောဒီသတိရိဝဒနာပထဗျာပါဠိသင်္သာတံဥပ္ပါဒသံသလိကသာဣန္ဒာတိသမိတုပ္ပါဒပါပသမ္မသမုဋ္ဌိတာသဗ္ဗုပ္ပါဒဝိနာတံတိဒီသသုပ္ပါဒတံတိယာတိ ဒီတို့အနှင်ကရောမဟာဝီရောစသော160တကားထာတရာအပေါင်းဘုရားကရသမ္မပဒံလုံးလာစသောအနှစ်အပေါင်းဖြင့်မိတ်သူအပ်သောဥပဒတန်တိကျမ်းကိုအရှင်ဘုရားကုံစသည်ကိုယုံကြည်ခြင်းရှိသောသူသည်ပုတ်အခရာမှန်ကန်စွာမူလိရွတ်ရာ၏ဒုသေးစွာမူလိနာရာ၏သူတရာတရားရှိသောသူသည်ခတ်သိမ်းသောမကောင်းမှုတို့ကို အောင်မြင်ရာ၏ အာယုဝဏသတိ၅ပါးကြီးပွားခြင်းသည်လူမချွတ်ပြစ်လက်တန်သည်ကောင်းသောအကျိုးစီးပွားကိုအလိုရှိသောသူသည်ကောင်းသောအကျိုးစီးပွားကိုရနိုင်၏ကိုယ်စိတ်နှပြချမ်းသာကိုအလိုရှိသောသူသည်ကိုယ်စိတ်နှပြချမ်းသာကိုရနိုင်၏အသက်ရှိခြင်းကိုအလိုရှိသောသူသည်အသက်ရှိခြင်းကိုရနိုင်၏သာသမီကိုအလိုရှိသောသူသည်သာသမီတို့ကိုရနိုင်၏ကိုဥပ္ပါဒတန်တိကျမ်းကို ဟောရွတ်နာခံတော်သူအားလေပြီးရေသတိတို့ကြောင့်စိတ်ကုန်သောအနာယောဂါတို့သည်မနှိမ့်ဆက်နိုင်တော့အခါမရောက်မီဥပ္ပစေတကတံကြောင့်ပြေခြင်းသည်မရှိတန်တန်ရုပ်မှနတ်မိတ်သာသည်မမီမညွတ်အထွတ်အယွန်းအယုတ်အားဖြင့်မနှိမ့်ဆက်နိုင်ကိုယ်သူအားအတွင်းအပကြာရောက်တတ်သောဘေးရန်သည်မဖြစ်ရောက်ပြီးသောဘေးရန်သည်မတိုးပွားစီတာသည်ဘုမတပါ မကောင်းသဖြင့်ဒီကုံသောမကောင်းသောနမိတ်တို့သည်ကြောက်ပြက်ကုန်၏အခါခစိတ်အသက်ရှိခြင်းသည်၎င်းကိုစိတ်နှပြချမ်းသာကြီးခြင်းသည်၎င်းအနာကင်းခြင်းသည်၎င်းဖြစ်နိုင်၏အကျဉ်လူသည်မြတ်သောဥပါဒတန်တိတံကိုနာပြီး၍လိစစ်မြေပြင်သို့ဝင်ရ၏သူသူသည်ခတ်သိမ်းသောရန်သူတို့ကိုအောင်ရ၏လက်နက်တို့သည်မနှိမ့်သက်အပ်နိုင်အခါခသိမ်းဖြစ်တဲ့ခြင်းကိုရနိုင်၏ ပျက်စီးခြင်းသည်မသက်ဝင်နိုင်အနာယောဂါတို့သည်မနှိမ့်သက်အပ်နိုင်မိမိဥစ္စာဖြင့်အထူးပွားများနိုင်၏အကျဉ်သူသောတောတောင်စစ်ပင်ရေမြေပြင်အရ၌ရန်ကျုပ်ရဲခက်နိုင်တဲ့ကလူပြုတတ်ကုန်သောဖမ်းယူတတ်ကုန်သောဥပကကြီးဥပကငယ်တို့သည်၎င်းရေဆောင်ဘလူသတိတို့သည်၎င်းရှိကုန်၏ထိုအရ၌ဒုက္ခသိမ်းကုန်သောဥပကသတိတို့သည်ဥပ္ပါဒသံရှိ ပြန့်ကိုရုခကရေစေသောအတန်ကြောင့်ရင်းအေးကုန်၏အသက်ရှိသည်လိဖြစ်သောဤသောအသက်ရှိသည်လိဖြစ်သောအရှင်သူကိုရည်နှူး၍ဥပ္ပါဒတန်တိချမ်းကိုရွတ်ကုန်၏သူသူသည်အခါခါသိပြီးစွာသောဆင်းရဲမှကင်းလွတ်၏ကောင်းသောသူတို့၏လာရာသူပတိစွာသို့ရောက်နိုင်၏နတ်ကုန်းနတ်နန်း၌၎င်းမြို့၌၎င်းအမြဲဆောင်လျှောက်ကုန်သောနတ်မင်းတို့သည်ဒီမှတ်၍ရွတ်ဆိုအပ်သောဥပ္ပါဒတန်တိချမ်းကြောင့် ထိုးအတရေဒူးပွားကုန်၏ရေလှုပ်ခြင်းရေကြီးခြင်းစသည်တို့ကြောင့်ဖြစ်ကုန်သောဥပတ်တို့သည်၎င်းကောင်းကင်၌စိတ်ခါခြင်းစသည်ကြောင့်ဖြစ်ကုန်သောဥပတ်တို့သည်၎င်းလာကြခြင်းစသည်ကြောင့်ဖြစ်ကုန်သောဥပတ်တို့သည်၎င်းနမိတ်မလောင်းမကောင်းမှုကံတက်တဲ့ကြောင့်ဖြစ်ကုန်သောခတ်သိမ်းသောဥပတ်တို့သည်၎င်းဥပ္ပါဒတန်တိကံဤတကိုးကြောင့်ရောက်ပြည့်ကုန်၏ မေတ္တာဖို့သူတောင်းနတ်ဖို့အမြတ်ဖို့ဒုက္ခပတ္တသနိဒုက္ခဗယပတ္တသနိဗယဒုက္ခပတ္တသနိဒုက္ခဟွန်တုတပိပိပါဏိနောဒုက္ခပတ္တဆင်းရဲဒုက္ခရောက်နေကြကုန်သောတပိပိကျွမ်းမဲ့ဥဒ္ဒောလုံးကုန်ဤကြကုန်သောပါဏိနောတိုင်းသူပြည်သာကဘာသူကဘာသာတ္တဝါများတို့သည်၎င်း မေဒုက္ခသာဆင်းရဲဒုက္ခဆင်းဝေကြကုန်သည်လီဟွန်သူရှိကြပါစေကုန်သတည်းတရားပါတာကြောင့်လာမအေးဘေးနှင့်ရင်ဆိုင်တွေ့နေကြရကုန်သောသာဘေတိကျွမဲဥဒုံလုံးစုံသူရှိကြကုန်သောပါဏိနောတိုင်းလူပြည်သားကဘာသူကဘာသာတတ္တဝါများတို့သည်နိဗ္ဗာန်သာကြောင့်လံကင်းကွာဘေးဗျာမရှိကြကုန်သည်လီဟွန်သူရှိကြပါစေကုန်သတည်းသောကပါတာဆိုရင်ကြောင့်ကြပြပါရသူရောက်ရနေကြကုန်သော သာဝေတိကျွမဲ့ဥဒုံလုံးစုံလေးကြည်ကြကုန်သောပါဏိနောတိုင်းလူဒီတာကဘာသူကဘာသာတတဝါများတို့သည်နေသောကာသာကြောင့်ကြမဲ့လျင်သူရင်ချင်းမရှိကြကုန်သည်လီဟွန်တုဖြစ်ကြပါစေကုန်သတည်းဣဒဝတသအမိဟိတံပတံပုညတံပတံသဗ္ဗေဒေဝနုမောဒန္တုသဗ္ဗတံပတ္တိတိယ ဣဒ္ဓဝတာသရာစေရနာဝေဖြာတန့်ရှင်မိတိကိလေချိန်ရင်းကျက်တည်ယုံသက်နေလို့လက်ဝေစီချောင်းဖြစ်သောဤဥပ္ပါဒတံတိတရားတော်ကိုရုပ်ဖတရဇေနာခံ၍မြတ်စွာဘုရားကိုပူဇော်ခြင်းဖြင့်အမေဟိယကျွန်ုပ်တို့သည်တပ္ပတံပတ္တိဒိဋ္ဌိယအလုံးစုံကုန်သောစည်းစိမ်ချမ်းသာမင်္ဂလာကျက်တည်တို့နှင့်ပြည့်စုံခြင်းဟာ တံပတံကောင်းစွာမပြစီဘူးအပ်သောဘုံညတံပရံဖြူစင်တန်ရှင်းကုသိုလ်ကောင်းမှုတို့၏ပြည့်စုံခြင်းကိုသဗ္ဗေကျွမဲ့ဥဒုံလုံးစုံကုန်သောဒေဝစัจဝလအတာပြာမကြွလာတောင်းတောင်းနတ်ပြမအပေါင်းတို့သည်အနုမောဒံတုဝံမြောက်နုမောတာရုခေါ်နိုင်ကြပါစေကုန်တည်းဒါနံတရံတုတတ္တယာသီလံရခံတုတပ္ပရာ ဘာဝနာပိရတာဟွန်တုကိသံတုဒေဝတာကတာဒါနာပေကံစွန်ကျဲနေမြမဟုအလှူဒါနကိုတတ္တာယကံကံဤအကျိုးကိုယုံကြည်လျက်တရံတုဘဝဘောကတောင့်တမရှိတကတိရှင်သူပေလှူနှင်ကြပါစေကုန်တည်းသဗ္ဗရာနိယောညမဘေခမဆုသီလံသာရိတဝါရိတမြတ်သီလကိုဘေခန္တုမကျွမပေါက်စောင့်ရှောက်သိမ့်သိမ့်နိုင်ကြပါစေကုန်တည်း ဘာဝနာပိရတာသမထဝိပဿနာဘာဝနာ၌ကောင်းစွာကျူပံလျက်ဤဉာဏ်မူလျောကြကုန်သည်ဟွန်သူဖြစ်ကြပါစေကုန်တည်းအာဂတံစัจဝလာကဘာလောကတအယယမစိတ်ကညီညာရောက်လာကြကုန်သောဒီဝါနဗြမအပေါင်းတို့သည်ကိသံတုသာဓုအနုမောဒနာဝမ်းမြောက်စွာလျင်သုတ်လျာတန်ကြီးပြုပြီးလေပြီမိမိတို့နေရာပျော်ပွဲရာရေခမ်းဘုံဗိမာန်တို့ကြောင့်မြတ်တော်မူကြပါစေကုန်တည်း ပုညပါကမိမစင်ယံသမံတဒမကာရိတံအနုမောဒံတုတံသဗ္ဗေမိတိနိသာတုတကိကေအမေဟိကျွန်ုပ်တို့သည်ကာရိတံစေတနာကွန်မြူတရာတို့ဖြင့်ဒီဘူးပြုလိုအပ်သောဤမြင်စပုညပါကဥပါဒတံတိကျံကိုယုပတရစေနာခံ၍မြတ်စွာဘုရားအားလေးစားခေါ်တော်ပြီးတော်ခြင်းဟူသောဤကုသိုလ်ကောင်းမှု၏အဖို့အဆုကို၎င်း ။ဒီမြင့်သာပုညဘာကံထုမတပြသင့်လျော်သောအခါနဲ့ကောင်းစွာပြုစုကုသိုလ်ကောင်းမှု၏အဖို့အကျိုးတို့၎င်းသဗ္ဗေတံလူနာမြမတတ္တဝမကျွင်းကပင်ဥဒုံလုံးစုံတို့အားသမန္တရာမအညီအမျှရကြစေကံပြီးဝိသပါကုန်၏သဗ္ဗေလူနာမြမတတ္တဝမကျွင်းကပင်ဥဒုံအလုံးစုံတို့သည်ယံပုညဘာကံအကျွန်ုပ်တို့ပြီးဝိအပ်တော်သူကောင်းမှုကုသိုလ်အဖို့အစုတို့ နုမောတံသူဝမြောနုမောတာဓုခေါ်နိုင်ကြပါစေကုန်တည်းမိတိနိယုဇနာနှစ်သိမ့်လေးတောင်တုရှိသောမဟာပတိမြေကြီးသည်အမကံကျွန်ုပ်တို့ဤတက္ကိကေကာလရှိလျာမိလျောညလီပြောကြပါစေတတေယာ၌အာတုအေရင်ပခက်အိုဒိန်သက်သူသက်သွယ်လောက်ကံကွင်သာဝေတီလာယတံပါစေတတိ သာဓုသာဓုသာဓုအနေကသာတိတံသာရံတန္တာဝိတံအနုဒိတံသဟကာရံကဝိတံသောဒုက္ခသာတိကုဏကုဏသဟကာရကတိသောတိပုဏ္ဏဂိဟနာကာတိ သဗ္ဗတိဖာဒုက္ခဘေကကဟကုတံဝိသင်္ခတံဝိသင်္ခာရကတံစိတ်တံတဏနံခယာနိစကာအနိကာဇာတိတံတာရံတန္တာဝိတံအနိတိတံသဟကာရံကဝိတံတောဒုက္ခဇာတိပုဏ္ဏပုဏ္ဏသဟကာရကတိသောတိပုဏ္ဏဂေဟနာကာတိသဗ္ဗတိဖာဒုက္ခဘေကကဟကုတံဝိသင်္ခတံ ဝိသင်္ခါရကတံစိတ်တံတဏှာနံဖယမိစကာအနေကသာတိတံတာရံတန္တာဝိတံအနိတိတံသဟကာရံကဝိတံသောဒုက္ခသာတိပုဏ္ဏပုဏ္ဏသဟကာရကတိသောတိပုဏ္ဏခေနနာကာတိသဗ္ဗတိဖာဒုက္ခဘေကကဟကုတံဝိသင်္ခတံဝိသင်္ခါရကတံစိတ်တံတဏှာနံခယမိစကာ အဝိဇ္ဇာပိစယသင်္ခါရသင်္ခါရပိစယဝိညာဏဝိညာဏပိစယနာမရူပနာမရူပပိစယသလာယတနာသလာယတနာပိစယဖတ်တော်ဖတ်တာပိစယဝေဒနာဝေဒနာပိစယတဏတဏပိစယဥပါဒနာ ဥပါဒနာပစ္စယဘဝဘဝပစ္စယသာတိသာတိပစ္စယသရာမရဏံဒုက္ခပရိဒေဝဒုက္ခဒုမနတုပါယတာသံဃောတိဧဝမိတ္တတာဧဝလတ္တဒုက္ခခန္ဓာတာသမှုတယောဟောတိ ဝိဒါယတွေဝအတိတဝိရာကនិရောဓသင်္ခါရនិရောဓသင်္ခါရនិရောဓဝိညာဏនិရောဓဝိညာဏនិရောဓနာမရူပនិရောဓနာမရူပនិရောဓသလာယတနာនិရောဓသလာယတနာនិရောဓဖတ္တនិရောဓသတ္တនិရောဓဝေဒနာនិရောဓဝေဒနာនិရောဓတဏှာនិရောဓတဏှာនិရောဓဥပါဒါနនិရောဓဥပါဒါနនិရောဓဘဝនិရောဓဘဝនិရောဓဂာတိនិရောဓ အာတိနိရောဓသရမရဏံဒုက္ခပရိဒေဝဒုက္ခဒေါမနတုပါယတာနိရောဓံတိဧဝမေတ္တာကေဝလတာဒုက္ခကန္တတာနိရောဓောဟောတိယရာဟဝေပါတုဘဝန္တိဓမ္မာအာတာပိနောသာယတောဗြဟ္မဏတာအထတကိင်္ခာဝပယံတိတဗ္ဗာယတောပဇာနာတိတဟိတုဓမ္မာ ယတဟဝေပါတုဘဝန္တိဓမ္မာအာတာပိနောသာယတောဗြဟ္မဏတာအထတကင်္ခာဝပယံတိသဗ္ဗာယတောခယံဒိသယနာအဝေတိယတဟဝေပါတုဘဝန္တိဓမ္မာအာတာပိနောသာယတောဗြဟ္မဏတာဝိဒုပယံဒိဋ္ဌိမာရသေနံဒုရိယောဝါဩဘာဒယမန္တလိကံ ေတုပိစယောအာရမဏပိစယောအဓိပတိပိစယောသရပိစယောသမဏန္တရပိစယောသဟသာတပိစယောအိညာမိညာပိစယောနေတယပိစယောဥပနိတယပိစယောပုရိသာတပိစယောသစ္စာသာတပိစယောအာဒေဝနာပိစယောကမ္မပိစယောဝိပါကပိစယောအာဟာရပိစယောဣန္ဒြိယပိစယော ဒါနပိစယောမေဃပိစယောသံယုတ်တာပိစယောဝိပယုတ်တာပိစယောအဓိပိစယောနတ္တိပိစယောဝိကတပိစယောအဝိကတပိစယောတိယံတော်ဗောဓိယမူလီတကြနာနာတိဝဒနာဧဝမေဝသယောဟောတိယတ္တိတရားမင်္ဂလေ အပရာဇိတာပန္လင်ကေတိသေပုထုဝိပုဂ္ဂလေအဘိသေကေသဗ္ဗဗုဒ္ဓနာဧကပါတောဗမောတတိဒုနေခတံဒုမင်္ဂလံသုပ္ပပါတံသုဂုတိတံသေသနောဒုမူဂုတောတာသိယိတံဗရမသာရိတိပဒက္ခိနံကာယကမ္မဝါစာကမ္မပဒက္ခိနံပဒက္ခိနံမနောကမ္မပလူတိတေပဒက္ခိနေပဒက္ခိနာနိကတ္တဝနာလဗန္တတိပဒက္ခိနေ ဒီအထာလတ္ထာသုခိတာဝိရုကဗုဒ္ဓသာသနေအာရောဂသုခိတာဟောတာသဟသဗ္ဗေဟိယာတိဇယောဟိဗုဒ္ဓသာတိရိမတောအယံမာရသသပါပိမတောပရာဇယောဥဂ္ဂောတယုံဘောဓိမန္တိပမောဒိတာဇယန္တရာဒေဝကနာမတိတိနော တယောဟိဗုဒ္ဓသာတိရိမတောအယံမာရတသပါပိမတောပရာတိယောဥက္ခောတယုံဗောဓိမန္တိပမောဒိတာတယံတရာနာဂကနာမဟိတိနောတယောဟိဗုဒ္ဓသာတိရိမတောအယံမာရတသပါပိမတောပရာတိယောဥက္ခောတယုံဗောဓိမန္တိပမောဒိတာသုပန္နသံဃာပိတယံမဟိတိနော တယောဟိဗုဒ္ဓသာတိရိမတောအယံမာရသသပါပိမတောပရာဇယောဥဂောတယုံဗောဓိမန္တိပမောဒိတာတယံတရာဗြဟ္မကနာမဟိတိနောဤဥပ္ပါဒသံတိအစရှိဒီကို1974ခုအောက်တိုဘာလ9ရက်နေ့ တန်ဟိုစေးမြို့နေရစ်ချတ်အောင်မြင့်နှင့်ဇနီးအေးဆန်မြင့်တို့၏ဒီအိမ်သစ်၌အတန်သွင်းသည်